ခန်းကြီး139အငယ်1မှ4ဘာဘူးလုံမြစ်တို့အနားမှာငါတို့သည်ထိုင်၍ဇီးုံမြို့ကိုအောင်းမေ့လျက်ငိုကြွေးကြ၏ငါတို့ဆောင်းများကိုလည်းထိုအရက်တွင် မိုးမခန့်ပင်တို့၌ဆွဲထားကြ၏ အကြောင်းမူကား၊ထိုအရပ်၌ငါတို့ကိုဘမ်းသွားချုပ်ထားသောသူနှင့်ငါတို့ကိုညှဉ်းဆဲသောသူတို့က၊ဇိအုန်သီချင်းကိုငါတို့အားဆိုကြလော့ဟုသီချင်းဆိုသံကို၎င်း၊ရွှင်လန်းသောအသံကို၎င်းငါတို့၌တောင်းကြပါသည်တကား။တကျွန်းတနိုင်ငံ၌ထာဝရဘုရား၏သီချင်းကိုအဘယ်သို့ ဆိုရပါမည်နည်း။အိုယေရုရှလင်မြို့၊သင့်ကိုငါမေ့လျှင် ငါလက်ရလက်သည်မိမိအတက်ကိုမေ့ပါစေတင့်ကိုငါမအောင်မေ့အမျက်ဆုံးသောဝမ်းမြောက်ခြင်းအကြောင်းထက်ယေရုရှလင်မြို့ကိုအမျက်မထားလျင်ငါရှာသည်အာကောင်၌ကပ်ပါစေအိုထာဝရဘုရားယေရုရှလင်မြို့၏နေ့ရက်အချိန်ရောက်သောအခါမြို့ရိုးကိုအမြင့်တိုင်အောင်ရှင်းလိုက်ကြရှင်းလိုက်ကြဟုဆိုကြသောအေဒုံအမျိုးသားတို့ကိုအောင်းမေ့တော်မူပါ ဖြစ်စည်းတတ်သောဘာဘူးလုံမင်းသမီးတင်သည်ငါတို့၌ ပြုသည့်အတိုင်းတင်၌အပြစ်ကိုဆပ်ပေးတော်သူသည်မင်္ဂလာရှိ၏တင်ဤသူငယ်တို့ကိုကံယူ၍ကြောက်ပေါ်မှဆောင်းတော်သူသည်မင်္ဂလာရှိ၏